54ခုနှစ်လူတော်ဟောဟာဘုဇာတိကရ1382ခုနှစ်ဘုရဝတ္တန္တမူလရာတိပရင်းကျော်လာသံရှိရည်ယနေ့ရှင်မင်းဝန်သာသနာရိပ်သာတို့ဓမ္မသာဝနာကုသိုလ်ပြုလာရောက်စီပူကြတဲ့ဓမ္မမာမက တရားလိုလားကြတဲ့ယောဂီတော်စင်များဆရာတော်များရဲ့သက်တော်63နှစ်ပြည့်မွေးနေ့ပူဇာဖြစ်ဖြင့်အထူးတရားအထုတ်ပွဲမှာတရားအဖြစ်ပူဇော်ပြီးတော့နေကြတဲ့ယောဂီတော်စင်များဘုန်းကြီးဒီနေ့ဓမ္မဒါနတရားလူပေးလူမှာတော့ အရွယ်ဆယ်ပါးတရားကိုဘုန်းကြီးရဲ့မွေးနေ့အာလုံးတံဝေကဉာဏ်လေးယူသိခြင်းနဲ့အတွက်ကြောင့်အရွယ်ဆယ်ပါးတရားကိုဘုန်းကြီးဟောကြားဒီမှာဓမ္မဒါနတရားလို့ပြီးသူမှာဖြစ်ပါဒါမိမိတို့ရဲ့ အရွယ်လေးတွေကိုဆင်ញင်နှလုံးသွင်းကြည့်ပြီးတော့မိမိတို့သံဝေကဉာဏ်လေးတွေဖြစ်ဖို့ပါဘဝဆိုတာဘုန်းကြီးတို့ဖြစ်စဉ်တစ်ခုပဲဘဝဆိုတာဖြစ်စဉ်အဲ့ဒီဖြစ်စဉ်ကိုအမှန်သိရအောင်အများနားလေအောင်အသက်တရားတန်အနှစ်တရားကိုဆယ်ဖို့ 10နှစ်စီနဲ့အရွယ်10ပါဆိုရင်အမည်လေးပြီးပြီးတော့ကိုရုပ်ဓမ္မသံဝေကလေးတွေယူဖို့ဓမ္မဒါနယူမှာဖြစ်ပါတယ်တတေဝိမဝတ္တတသမေသနာဣဒာဇီဝိတံအပ္ပတိနေဝတံဟောဣနလီဝသိနောဝသုတတိ ဘောတောတရားနာပရိတာပေါင်းဟိုသူတော်ပေါင်းတို့ဝတ္တတတာခေနှစ်စီခေနှစ်စီဖြင့်ပိုင်းခြားအတော်အရွယ်သို့အရွယ်စေပါတို့ဟူသည်ဣမတတဝါမန္တခိတသတိအပြာဤစေပါတို့ပင်သည်ဘုန်းကြီးတို့ဒီမှာအရွယ်စေပါဆိုတာမန္တတတကအရွယ် ဝဏ္ဏတတကအ၍ညာဏတတကအ၍စတယ်။အဲဒီမှာပြချာပြီးတော့ထားတဲ့အရွယ်ချက်ပါ။ဣမတံသဝမန္တကိတ္တသတိယတာဤဆေပါတို့ပင်သည်ဣရလောကေလူရွာဌာနာဤလောကဤလူလောကဤ၌ပေဇာနံများလာတောင်းတောင်းလူအပေါင်းတို့၏ ဒီဝိတံသူနာဆုံးမဲ့ကိုယ်အသက်သည်တံဟော၏မြတ်စွာဘုရားဟော၍ကြားသည့်ခေဝံဟုဆိုထိုအရွယ်ပိုင်းခြားသို့ထိုအရွယ်အပိုင်းအခြားသို့အမတ်တင်ေဝံသုံးငန်းတန်းကြောင့်မရောက်သေးသည်ဖြင့်စေရောဖြတ်တော် နလေဝါကျူဝင်တိတုတ်သူတုတ်တတိဤဝါလေးလေးတန်တွေ့၆တွေ့ပြီလေလွန်ပြည့်လွယ်ပြီတကဲ့သို့သုတ္တတိဒုက္ခန္တလေရှိကြမစေတပွဲဝဲတပြုတ်ပြုတ်ရုပ်တရအနေချုပ်ပြည့်စေဆုံး၍နေရပါပေတည်း ကြီးတို့ရဲ့ဘဝရဲ့ဖြစ်စဉ်လေးကိုအနှစ်တရာတည်းမှာ10နှစ်စီ10နှစ်စီပိုင်းခြားလို့နောက်ဆုံးအရွယ်တိအောင်မရောက်သေးတဲ့မိမိတို့ဟာယူပင်မှနေတဲ့လေးတန်းနေကြောက်ချောက်ပေပြီးတော့ပြည့်လွယ်သလိုမိမိတို့ရဲ့ခန္ဓာကိုယ်ကြီးဟာလည်းပဲအသက်တရားတန်တိအောင်ပြည့်ဝမနေရဘဲနဲ့ ငယ်ငယ်ရွယ်ရွယ်နဲ့သိဆုံးသွားကြတဲ့ပုဂ္ဂိုလ်တွေမိမိနဲ့တန်တူရွယ်တူသိဆုံးသွားကြတဲ့ပုဂ္ဂိုလ်တွေမိမိနဲ့အသက်ရွယ်ကြီးမှသိဆုံးသွားကြတဲ့ပုဂ္ဂိုလ်တွေမရှိကြဘူးလားအလုံးဟာမိမိတို့ရဲ့ဒီမှာမျက်မှောက်မှာကြည့်အသက်တရားဓမ္မအသက်တရားကြီးအနှစ်တရားကြီးအောင်နေမသွားရဘူးလူတစ်ထောင်လူတစ်သောင်းမှတရားမနေရဘူး အဲဒီမှာဒီသက်တရားကအနှစ်တရားမပြည့်ခင်မှာပဲအာလုံးသိဆုံးကြရတယ်။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဟာကြည်သူငယ်သူဘယ်ရွယ်လဲ၆ရောက်ရောက်လာပြီဆိုရင်ကတော့ဒီအဲ့ဒီပုဂ္ဂိုလ်သေဖို့ဝေးတာလားနီးတာလားဗျာ။နီးတာဘုန်းကြီးတို့ယောဂီများအာလုံးမိမိရဲ့ကြီးတဲ့ပုဂ္ဂိုလ်နေ့စဉ်မသက်နေ့တိုင်းနေ့တိုင်းဘုန်းကြီးတို့ယောဂီများ နိုင်ငံတစ်ခုမြို့တစ်ခုရဲ့အဲဒီမှာသိစဉ်ရင်းကိုကြည့်လိုက်တယ်ဆိုရင်တစ်နေ့တစ်နေ့မိမိတဲ့သိဆုံးသွားတဲ့ပုဂ္ဂိုလ်မိမိရဲ့အသက်ကြီးပြီးသိဆုံးသွားတဲ့ပုဂ္ဂိုလ်အများကြီးမတွေ့ရဘူးလားမိမိရဲ့အသက်ငယ်ငယ်လေးနဲ့သိဆုံးသွားကြတဲ့ပုဂ္ဂိုလ်မတွေ့ရဘူးလားမိမိနဲ့တန်တူရွယ်တူအသက်တူရင်မိမိနဲ့ကြောင်းနေပဲတငယ်ချင်းတွေ ပျော်ပဲပါပဲဖြစ်တဲ့ကစားပဲဖြစ်တဲ့ပုဂ္ဂိုလ်ကြီးတည်သွားကြတာပုဂ္ဂိုလ်ကြီးမရှိဘူးလားသူတို့လိုပဲကိုယ်လည်းပဲမလွဲဧကအနေအားဖြင့်တရားမှမှန်သလားမမှန်ဘူးလားဒီဘုန်းကြီးတို့ယောဂီများသံဝေကလေးယူလဲရအောင်ဆိုကြည့်တို့တဲ့ကြီးတွေနေတိုင်းတွေ အသေးမသေးပါတကားတို့ထက်ကြီးတွေနေတိုင်းတွေအသေးမသေးပါတကား ငယ်တွေနေတိုင်းတွေအသေးမစဲပါတကားတို့အောင်ငယ်တွေနေတိုင်းတွေအသေးမစဲပါတကား တနည်းနည်းတစ်ချိန်ချိန်မှာသူများလေးလေးသူတို့လိုပဲပြီးပွဲဝင်ကြရမှာပဲဒါကြောင့်ခုဘုန်းကြီးရဲ့တဲ့ရွယ်ဟိုချိန်လုံးကတော့ဘုန်းကြီးကကိုယ်ဘဝလေးကိုဖြစ်စဉ်လေးကိုပြန်ပြီးတော့ဘဝဖြစ်စဉ်လေးကိုကြည့်ငယ်စဉ်ဘဝတုန်းကတော့တခါတည်းဥသမုတ်ကလေးနဲ့ကိုယ်ပုံကြီးကိုပြန်ပုံပေါ်ကြည့်လိုက်တဲ့ဥသမုတ်ကလေးနဲ့ အဲဒီမှာသပင်လေးကိုတခါလဲစီးပြီးတပတ်ဆူလေးထုံးနည်းနည်းလေးသပင်လေးစီးတာတွေကတပတ်ဆူလေးထုံးပြီးတော့ဟောသတုံးလေးနဲ့ဘုရားတို့ကြောသားပေါ်ပါအဲဒီမှာသတုံးလေးနဲ့ပစိုးလေးလေးရောက်လေးနဲ့တခါလဲဝေလိတ်နေတာလေဘုရားတို့မြင်နေသေးတယ်ကိုပါဆိုအဲဒီမှာပစိုးလေးသပင်ရောက်လေးနဲ့ဝေလိတ်ဒါငယ်ဘဝအေးအဲ့ဒီကနေပြီးတော့ရွယ်လေးရလာလို့ရှင်လေးပြုတ်ပြီးတဲ့ခါကျတော့ဟော ရှင်သာမဏေဘဝလေးရှင်သာမဏေဘဝလေးနဲ့တခါလဲသွားလိုက်တန်းလိုက်ဆရာသမားရဲ့ဝူကျုံငယ်ပြုလိုက်အဲလိုရှင်သာမဏေဘဝလေးကနေပြီးတော့ဟောတဖြည်းဖြည်းနဲ့ယဟန်ဘဝရောက်အဲဒီမှာယဟန်ဘဝရောက်လာတဲ့ကကလကျတော့လေယဟန်ငယ်လေးရဲ့ဘဝ ယဟန်ကဘုရားပညာသင်ကြားပြီးတော့ဘုန်းကြီးတို့တခါတည်းအမျိုးမျိုးအရွာကပညာတွေသင်ကြားခဲ့အဲလိုပညာတွေသင်ကြားခဲ့ပြီးတော့နောက်ဆုံးအရွယ်လေးတော်တော်လေးရလို့ယဟန်ရှစ်ဝါရလာတဲ့ခါကလာကြတော့ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးအားကြဆရာတော်ဘုရားကြီးရဲ့အထုပ်ပတ်တိဖတ်ကြည့်ပြီးတော့အားကြကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးဟာယဟန်ရှစ်ဝါအရာ တပိတ်တလုံးသင်္ကန်း30နဲ့တိုးထွက်ပြီးတော့တရားရှင်းတော်မူတယ်။ယဟန်ဘဏဝါယယဟန်ရှစ်ဝါယဆိုတော့အသက်နဲ့ပြောမယ်ဆိုရင်20နဲ့28နှစ်ဘုန်းကြီးတို့မြတ်စွာဘုရားအလောင်းတော်သိတ္တတမင်းသားတိုးထွက်တာအသက်ဘယ်လောက်လဲ29ဘုန်းကြီးတို့ကျေးဇူးတော်ရှင်များတရားတော်ဘုရားကြီးက28 မြတ်စွာဘုရားတိုးထွက်တာကိုအားကြပြီးတော့လည်းထွက်တာလည်းဖြစ်နိုင်တယ်။အဲဒီမှာရင်းတော်ချိန်မှာဒီကြတော်ဘုရားကြီးကစစ်တော်28နေရဟန်းရှစ်ဝါရမှာတပိတ်တလုံးသင်္ကန်းသုံးတယ်နဲ့တိုးထွက်ပြီးတော့ကျေးဇူးရှင်မာသီပြတော်ဘုရားကြီးဟာခန္ဓာဉာဏ်ရောက်ဒီတတိပ္ပံဝိပဿနာရှင်းစဉ်တရားတွေရှာပြီးတော့ အဲဒီမှာမင်းကုန်းသေတုံဆရာတော်ဘုရားကြီးထံမှာဒီတိပ္ပံလေးလမ်းကြီးယူပြီးတော့တရားတွေအားထုတ်ခဲ့အဲလိုတရားတွေအားထုတ်ပြီးတော့ကျင့်ကြံအားထုတ်ခဲ့တာလေးကိုဘုန်းကြီးအားကြပြီးတော့ဘုန်းကြီးယဟန်ရှိဝါရမှာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးထံမောင်ရောက်ဆရာတော်ဘုရားကြီးညွှန်ပြတဲ့တရားဒေသနာတော်တွေကိုနှလုံးသွင်းကျင့်ပွားအားထုတ်နောက်ဆုံးအဲဒီမှာ မာဇီသာသနာရိပ်သာကြီးမှာနာယကအဖွဲ့ဘုရားသာသနာလုံးကအဖွဲ့ချုပ်စသည်ဖြင့်အားလုံးကတခြားရဲ့ညီနိုင်တိုင်ပင်ပြီးတော့ဘုန်းကြီးကိုကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးရဲ့အလုတ်အကျွေးဖြင့်ဆရာတော်ဘုရားကြီးရဲ့သစ္စာသမဏအဖြစ်နဲ့တောင်းပေးခန့်အပ်ကြအဲဒီမှာဆရာတော်ဘုရားကြီးရဲ့အနည်းငယ်သစ္စာသမဏအဖြစ်ဥပဒကအဖြစ်နဲ့ပြုစုလုပ်ကျွေးအဲဒီမှာဆရာတော်ဘုရားကြီးရဲ့ ဝေယဝတ်စာတွေကိုနေမှာညာမှာရှင်ဖြစ်အဲဒီမှာဝေယဝတ်စာတွေရှင်းကြပွားပြုလုပ်ပြီးတော့ကိုယ်အတွက်လည်းပဲကိုယ်လုပ်ကိုလည်းကိုယ်လုပ်ပြီးတော့အထုတ်လာတဲ့အဲဒီတုန်းကယဟန်ငယ်လေးဘဝအဲဒီကနေပြီးတော့အခုတဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းနဲ့ဘုန်းကြီးရဲ့ဘဝတက်တော့ဘယ်လောက်တည်းလဲ63ဆိုတော့နေဖို့နဲ့သေဖို့ပါကဝေးတယ်နေတယ်သေဖို့ကပြီးသွားပြီ ဒါကြောင့်သင်္ကမန္တဝယောဝုဒ္ဒစေနမရဏတန္တိကဇီဝေရောနာဂတိရတပင်ဝနတာသူဝေသူဝေဘောတော်ဗုဒ္ဓဝါဒီကမဤ၌ပါရမီစုဆောင်အိုယောဂီဘုရောရှင်အပေါင်းတို့သင်္ကမန္တာ 63နှစ်ဆိုတဲ့နှစ်ဟောင်းကုန်ပြောက်ပြီးတော့64နှစ်ဆိုတဲ့နှစ်သစ်တို့ရောက်ခဲ့ကြလေကုန်ပြီရောက်ခဲ့ကုန်ပြီခုဘုန်းကြီးနှစ်ဟာ63နှစ်လွန်မြောက်ပြီးတော့60နှစ်ပဲဘယ်နှစ်ရောက်လာလဲဒါကြောင့်64နှစ်ရဲ့နှစ်ဟောင်းကုန်ပြောက်ပြီးတော့နှစ်သစ်တို့ရောက်ခဲ့ပြီ ဝေယောဝုဒာ၍ကြည်ရင်ပင်နိမိတ်မှာတင့်တင့်ရှင်ဆိုနောက်ထပ်လို့မပြိုနိုင်ကြကုန်ပြီ။ခေဖုန်းကြီး63နှစ်ကနေ64နှစ်ပြင်ရောက်လာပြီဆိုတော့အရွယ်ကနုပြူလာတာလားဥမင်းရရောလာတာ။ဥမင်းရရောပြီးတော့လာတာဖြစ်တဲ့အတွက်ပြန်ပြီးနုပြူခြင်းလို့ရပါဦးမလား။ဒါကြောင့်ဝေယောဝုဒာ၍ကြည်ရင်ပင်နိမိတ်မှာ တင့်တင့်ရှင်ဆိုနောက်ကျလို့မပြိုနိုင်ကြကုန်ပြီစိန်လာချိန်တိုင်းယိုယွင်းတရွေ့၍ဟိုမင်းညာကုန်ပြီဖြစ်၍စက္ကန့်တိုင်းစက္ကန့်တိုင်းမိနစ်တိုင်းမိနစ်တိုင်းနာရီတိုင်းနာရီတိုင်းချိန်တိုင်းချိန်တိုင်းတရွေ့၍ကုန်ဆုံးသွားတာနဲ့အများတရွေ့၍နုပြိုလာတာလားဟိုမင်းရဲ့ရောလာတာ အိုတဲ့ဘက်ကိုတွန်းပို့အချိန်တွေကတွန်းပို့နေတယ်နာတဲ့ဘက်ကိုအချိန်တွေကတွန်းပို့နေတယ်သေတဲ့ဘက်ကိုအချိန်တွေကတွန်းပို့နေတယ်ဒါကြောင့်စိန်လာချိန်တိုင်းယို၍တွေ့၍အိုမင်းညာဂုံသည်ဖြစ်၍မရဏတန်ဒီကာကြည်သူမေသူပဲမဟုပဲဒေဝခရီးတို့တဇတဲ့တဇနီးပေကြကုန်ပြီဘုန်းကြီးတို့ပြေးဖို့ရာဝေးသွားကလားနီးလာလားတရှိရှိနီးလာပြီ အခုလိုဘုန်းကြီးတို့အသက်အရွယ်ကြီးရလို့မွေးနေ့မွေးနေ့ဆိုတာဘုန်းကြီးတို့ပျော်ဖို့လားတန်ဝေကယူဖို့လားတန်ဝေကယူဖို့ကိုယ်မှတစ်နှစ်သက်ကြီးလာပြီတစ်နှစ်ကြီးလာပြီဆိုရင်တစ်နှစ်ဟိုလည်းပဲနီးလာပြီတစ်နှစ်နာတဲ့ပဲနီးလာပြီတစ်နှစ်သေးဖို့နီးလာပြီဆိုတာကိုတန်ဝေကယူတံဝေကယူပြီးတော့မိမိပြုလုပ်တဲ့ပြုလုပ်ထိုက်တဲ့ဒါနသီလဘာဝနာကုသိုလ်တွေနှစ်နှစ်ပြုရမှာလားများများပြုရမှာလား ဉာဏ်ဉာဏ်ကြီးပြုရမေတ္တာကြောင့်ပြရဏတန်တိကဤသူငယ်သူဘယ်မှဟုပဲသိဝါခီးသူတစားနဲ့တစားမိခဲ့ကြကုန်ပြီအနာဂတိဇီဝီတုံနာကတနောက်ကာလဝေဇီဝစေစီရှိရန်မျောတွေးထိုအရေးဒီကရတ္တာတွေးစဉ်တွေးစဉ်ရှိရခင်တဲ့မမြင်ကြောင်းသူတော်လာလေသည် ုန်းကြီးရဲ့တဲခု63နှစ်ဆိုတော့နောက်ကျ63နှစ်နေဖို့လွယ်ပါမလားနေဖို့မလွယ်နောက်ကျ63နှစ်3နှစ်ဒီအောင်နေရမှုဆိုတာဘယ်လို တွေးတွေးဘယ်လိုစဉ်းစားစဉ်းစားဘယ်လိုမှမလွယ်တော့နေဖို့နဲ့သေဖို့ဘာကနီးလာပြီလဲသေဖို့ကနီးလာပြီသေဖို့နီးလာပြီဖြစ်တဲ့အတွက်ကြောင့်ဘုန်းကြီးတို့ယောဂီများ ယဟန်တော်များဆိုရင်လည်းယဟန်တော်တို့ပြုလုပ်ပြီးပြုလုပ်ထိုက်တယ်မိမိရဲ့သီလအကျင့်၊သမာဓိအကျင့်၊ပညာအကျင့်တွေကိုများများကြီးကျင့်ကြံအားထုတ်ဖို့မလိုပေဘူးလားလူဘုကုများဆိုရင်လည်းပဲမိမိတို့ဒါနသီလဘာဝနာဆိုတဲ့ကုသိုလ်တရားတွေကို နေ့နေ့ပြုရမှာလားများများပြုရမှာလားအသေးကမဟုတ်ခင် ကုသိုလ်ကလက်ဦးမူရအောင်များများကြီးပြုလုပ်ပါဒါကြောင့်အနာဂတိဇီဝီလောအနာဂတနောက်ကာလဝေ ဒီဝစေတိရှင်းရလျောတွေးထိုအရေးဒီကကတာတွေးစဉ်တွေးစဉ်ရှင်းရခင်တဲ့မမြင်အကြောင်းတူတော်လာလေ။ဟောရှင်းတော်မှာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့နိနာအဲ့ဒီဝေယဝတ်စာကြီးပြုခဲ့ရတဲ့ဥစဉ်ငယ်လေးဘဝကိုပြန်လိုချင်လို့ရအောင်မလား။ ဟိုငင်းငယ်ကလေးဘဝတုန်းကဘုန်းကြီးတို့ယောဂီများသွင်လေးကိုတခါနဲ့ဥသမုတ်လေးအမေဖြစ်တဲ့ပုဂ္ဂိုလ်ကနေပြီးတော့သပင်လေးကိုစုစည်းပြီးတော့အပေါ်ကစက်တောင်စည်းလေးနဲ့အဲလိုစက်တောင်စည်းလေးနဲ့မိမိတို့ဘောင်းမီတိုးလေးနဲ့သို့မဟုတ်ပစိုးလေကင်းရောက်လေးနဲ့ဂွေလိပ်ပြီးတော့ရှောက်ပြေးနေခြင်းလိုရောရပါအောင်မလားလုံးဝကိုစဉ်းစားလို့မရနိုင်တော့ဘူးတတတွေ့စဉ်တွေ့စဉ်ရှင်းရခင်တဲ့မမြင်ကြောင်းတို့တော်လာလေပြီ သူဝေသူဝေလက်တံခေါ်လေးနောက်တနေ့တို့တရွေ့ရွေ့ရွေ့တပန်းရောက်တိုင်းပင်လျင်ပင်ငောလတာပြည့်ရန်ဖန်ပြီးသူပရိတို့ဒါမနိုင်စီမနိုင်ဒါစီလိုမရနိုင်ပဲအနေတံရင်းရိုင်လျေရှိကြကုန်ပြီတကား မနေ့ကဆိုတာရောက်တိုင်းရောက်တိုင်းတစ်ပြေးပြေးအကျွယ်တွေလူပြိုလာတာလားရင့်ရော်လာတာရင့်ရော်လာပြီးဖြစ်တဲ့တွေ့ကြောင့်မို့သိမဲ့ပဲဝေးသွားတာလားနီးသွားတာလားနီးသွားပြီမိမိတို့ဟာအဲဒီလိုမိမိရဲ့အသက်အရွယ်ကိုချင်းချင်းပြီးတော့တန်ဝေကဉာဏ်လေးတွေယူနိုင်ဖို့ဒီကနေ့ဘုန်းကြီးကအရွယ်၁၀ပါးတရားပါ၁၀ပါးတရားပဲ နေအရွယ်7ပါးတရားတွေအဲ့ဒီမှာအရွယ်7ပါးဆိုတာမန္တတတကမန္တတတကဆိုတာနှဲ့အရွယ်ဘုန်းကြီးတို့ယောဂီများတစ်နှစ်ကနေ10နှစ်ဒီတစ်ပိုင်းပေါ့ဗျာဒါနှဲ့အရွယ်နောက်ခိတာတတကတဲ့နံပါတ်1ဒီနေ့ကပြီးနှစ်20တိအောင်ပျော်ရွှင်တဲ့အရွယ်တဲ့ခိတာတတက နောက်နံပါတ်3ဝဏတတကံရဲ့20ကနေပြီးတော့30အရွယ်လှကျွယ်အရွယ်နောက်တကနံပါတ်4ဗလတတကဗလတတကဆိုတာအဲ့ဒီမှာ30ကနေပြီးတော့40အရွယ်အာအင်းကြီးကျွဲပွားတဲ့အရွယ်အာအင်းကောင်းတဲ့အရွယ်တဲ့နောက်တကနံပါတ်5ညာနာတတက ဉာဏ်ပညာတွေတိုးတက်ပြီးတော့ထက်မြက်တဲ့အရွယ်တဲ့အတွေးခေါ်တယ်အမတန်ကောင်းတဲ့အရွယ်ပေါ့နောက်တစ်ခါနံပါတ်6ဟာနိတတကဟာနိတတကဆိုတာက90ကနေပြီးတော့60ဆိုတော့ဘုန်းကြီးတို့ရွယ်ပေါ့အဲဒီမှာအသင်နေဉာဏ်နေအားဤမှတ်ဉာဏ်နေတိုးတက်လာတာလားဆိုရုံလား ဒီအခြင်းလေးဉာဏ်လေးအားတွေထုတ်ယူတဲ့အရွယ်တဲ့အာမိတတကနောက်နံပါတ်ကိုပပန္ဒရတကပတာအရေးတွေဟာခြိုင်ပြီးတော့ခါးတွေကိုင်းလာတဲ့အရွယ်ပပန္ဒရတကဆိုတာ60ကနေပြီးတော့80ရွယ်နောက်နံပါတ်6ကဝင်ကတတကတဲ့80ကနေပြီးတော့80 ကံယုံညမကဘဲနဲ့ကွေးသောကုန်းသောကောက်သောအရွယ်လက်တွေလည်းကွေးရှိစိတ်လည်းကွေးလက်ချောင်းတွေလည်းကောက်ကွေးကောက်ခါတွေလည်းကန်းအဲ့ဒါ80ကနေပြီးတော့80အရွယ်နောက်နံပါတ်9တဲ့မောမူဟဓာတကမိတံမူတံသိငယ်ပြန်တတ်တဲ့အရွယ်တဲ့မောမူဟဓာတက 80ကနေပြီးတော့90အရွယ်နောက်နံပါတ်30တယနာဓတကတယနာဓတကဆိုတာအသက်90ကနေပြီးတော့နှစ်အသက်100ရှိအောင်ပေါ့အိယာမမထနိုင်တော့တဲ့အရွယ်အိယာဘုံမှာပဲလဲလျောင်းနေရတဲ့အရွယ်ထိုင်နေတဲ့အရွယ်ကအင်မတန်ရှားထိုင်နေတဲ့အချိန်ကရှားပြီးတော့အိယာဘုံမှာပဲလဲလျောင်းနေရတဲ့အရွယ်အရွယ် ယ်နှမျိုးလဲအရေးပဲ10မျိုးအဲ့ဒီရွယ်10မျိုးကိုဘုန်းကြီးတို့နည်းနည်းလေးချက်ပြီးတော့ပြောမယ်လေနည်းနည်းလေးချက်ပြီးတော့ပြောမယ်မန္တဒသကအရွယ်မန္တဒသကအရွယ်ဆိုတာမွေးပြီးစမှာ10နှစ်ထိမွေးစားကနေပြီးတော့ဘယ်နှစ်နှစ်ထိလဲ10နှစ်ထိဆိုတော့အဲ့ဒီမှာကိုယ်ပိုင်အားကိုယ်ပိုင်ဉာဏ်ရှိသလားမရှိသေးဘူးလား ကိုယ်ပိုင်အားမရှိသေးဘူးကိုယ်ပိုင်ဉာဏ်မရှိသေးဘူးအရာရာမှအားလွဲ့တယ်ရွေစားခြင်းလေစားခြင်းနာလေးကိုမရရင်ငိုပြလိုက်တယ်စားခြင်းနာလေးမရရင်ဘာလုပ်လဲမစားရင်ငိုတော့ကိုယ်ဝတ်ခြင်းနာလေးကိုမရရင်ဘာဖြစ်လိုက်လဲငိုလိုက်တော့ကိုရခြင်းနာလေးကိုကိုမရခဲ့လို့ရှိရင်ရောအဲ့ဒီကလေးကဘာလုပ်လဲငိုတာဒါကြောင့်မို့အဲ့ဒီမှာ စားကျင်တာမရဝတ်ကျင်တာမရကိုလိုကျင်တာမရရင်းနဲ့အဲ့ဒီမှာငိုတဲ့အကျွေးတဲ့အဲ့ဒီအွေကနှဲ့တဲ့အကျွေးဒါကြောင့်မို့မန္တတတကဆယ်နှစ်မှာစားကငိုကနှဲ့ခဲ့တယ်ဆယ်နှစ်တွေကစားလိုက်တောင်းလိုက်ပြေးလိုက်လွှမ်းလိုက်မရရင်ငိုလိုက်ဒီချိန်လေးပြစ်ဆိုလိုက်မန္တတတက ဇေနှစ်မှာသာကငူကနှွင့်ကြရေဘုန်းကြီးတို့အခုဘုန်းကြီးတို့ယောဂီများရဲ့ကိုယ်အသက်အရွယ်လေးနဲ့ကိုယ်ငါ10နှစ်အရွယ်လောက်တုန်းကဆိုတာတမ်းပြီးစဉ်းစားကြည့်လေအဲဒီမှာကိုယ့်ရဲ့အာယုံထဲမှာတခါလေကိုယ်ငယ်ငယ်10နှစ်အရွယ်တုန်းကပုံလေးပေါ်လာဘုန်းကြီးသောတော့ကပြောတယ်စစ်တောင်စီလေးဘုန်းကြီးအရွယ်လေးဘုန်းကြီးပြန်တရရ စက်တောင်ကြီးလေးစက်တောင်ကြီးလေးနဲ့တခါလေဟာပြေးနေတာလေးတွေကိုသွားပြီးတရိယာထားကြမန္တတတကံဒီနှစ်မှာသာကငိုကနှွေခဲ့ နောက်တစ်ခါနံပါတ်2ကခိတ္တတတကခိတ္တတတကဆိုတာ10နှစ်ကနေပြီးတော့အနှစ်20အထိအဲ့ဒီအနှစ်20အထိမှာစိတ်ရောကိုယ်ရောအလွန်ပျော်တတ်တဲ့အရွယ်အပျော်အပန်းပျော်ပျော်ပါးပါးနဲ့နေတတ်တဲ့အရွယ်လှခြင်းဖခြင်းနဲ့အရွယ်ဟောဒီရွယ်လေးဆိုတော့ဘုန်းကြီးတတိယလေး အဲဒီမှာဘုန်းကြီးတို့ဘုန်းကြီးတို့ဒီမှာငငယ်ကအဲဒီလိုကုသမုတ်လေးထားနောက်တက်တောင်ကြီးလေးနဲ့ရှည်လာပြီဆိုတော့တပတ်ရှိထုံးအဲလိုကိုတပတ်ရှိထုံးနဲ့စရုံးလေးနဲ့အရွယ်ကြတော့ဟောဖြစ်ကပြောင်းလာပြီဘုကေပြောင်းလာဘုကေပြောင်းတော့ကိုလည်းပဲဘုကေတိုက်ချင်တာကိုဘုကေလေးနဲ့နေချင်တာအဲဒီမှာဘုကေလေးနဲ့နေချင်တာတခါတည်းသဖြင့်စုပ်ခွားနဲ့မနေချင်ဘူး သမင်းသုတ်ပန်းနဲ့မနေကျင်တော့တခါလေအမေကိုကျုပ်ပိုကိကိုက်ပြီပိုကိကိုက်ပြီငွဲ့တာလှကျင်တာကိုကိုလည်းပဲသူများလို့ပိုကိလေးနဲ့လှကျင်တာအဲတော့ဘုကေကိုက်ပြီဘုကေကိုက်ပြီဆိုတော့အဲဒီမှာတငုံငုံတည်ရင်နဲ့ဘုကေပဲကိုက်ပြီးခိုင်းတော့ဘုန်းကြီးတို့ရွာနဲ့မြို့နဲ့ဆိုတာတကယ်တော့မဝေးပါဘူး။ဘာမှမဝေးဘူး။ဒီကနေ့ဆိုရင်ဘုန်းကြီးစဉ်းစားကြည့်။ဟိုးဘုန်းကြီးတို့ဒီမှာတာမွေပလီလောက်ပဲရှိတယ်။မဝေးဘုန်းကြီးတို့ရွာနဲ့မြို့နဲ့ ကျိုးမျိုးနဲ့မွေးဒါပေမဲ့လို့ရုပ်ကိုရောက်ခဲရောက်ခဲတဲ့အခါကလည်းကြတော့အမေကဒီလောက်ကသာလှခြင်းပြီးတော့စိတ်ကိုဘူကင်းနဲ့နေခြင်းတော့ကတိုင်းအမေကိုက်ခြင်းနဲ့အဲ့ဒါမှရွှေဘူသွားဟိုမှာကာကြီးတိုက်နေမယ်ဟိုကရေကြီးဖမ်းလိုက်တယ်၆ကရွှေဘူသွားကြရင်ခွန်ကြီးဆပင်တစ်လုံးဘူကင်းတစ်လုံးကိုပတ်စံတမတ်ပေးရမှာဘယ်လိုပေးရမှာအဲ့ဒီခေတ်ကတမတ်ရဘူးလို့တွေ့ရလား မလွယ်ဘူးတမတ်ဆိုတဲ့ငွေ25ပြားဆိုတဲ့ငွေကအင်တန်ဖြစ်ခဲ့အဲ့တော့အဲ့ဒီငွေ25ပြားတမတ်ကုန်မှာဆိုတော့အမေကဟိုမှာကြရေယူခံလိုက်မယ်ဂါရီတိုက်လိုက်မယ်ဆိုတော့6တော့မတော်ရင်မလိုက်ရဘူးအဲ့ဒါနဲ့ငါသားကိုအမေကကတ်ပြီးမယ်ကတ်ပြီးမယ်ဆိုရင်ဘူကြီးကတ်ပြီးတာတခါရင်ခေါင်းတစ်လုံးနဲ့ဖြစ်ကြီးအဲ့ဒါလေးကိုလေကိုကိုကိုဟာကိုအခုပြန်တွေးရင်အခုပြန်ပြီးတရိယာအခုပေါ်တယ်ကိုဟာလေးကိုကိုဟာကိုပြန်မှတ်မိတယ် ဒါကြောင့်မို့ဩလှကျင်ပတ်တယ်ဆင်းတဲ့ကကြောလာတယ်လှကျင်တဲ့သူများလှတယ်လို့လှကျင်လာတယ်ပျော်ကျင်လာတယ်အဲ့လိုလှကျင်ပတ်တယ်ပျော်ကျင်တဲ့အရွယ်အဲ့ဒီရွယ်ဟာခိတ္တဇတတာတဲ့ဆယ်နှစ်ကနေပဲရှိတယ်ဒီ20ရှိအောင်ကဲဆိုလိုက်နှစ်20မှာပျော်ခိတ္တစိတ်ပါလက်ပါပြုံးခဲ့တယ် နှစ်လက်စမှာပြောခိတ်တာစိတ်ပါကိုယ်ပါပြုံးနေတယ်နှစ်လက်စမှာပြောခိတ်တာစိတ်ပါကိုယ်ပါပြုံးနေတယ် နှစ်တစ်ဆင့်မှာစိတ်ရောကိုယ်ရောပြုံးခဲ့တယ်ပျော်ခဲ့တယ်မပျော်ခဲ့ဘူးလားပျော်ခဲ့တယ်နှစ်တစ်ဆင့်မှာဆင်းနှစ်ကနေပြီးတော့နှစ်တစ်ဆင့်တန်းပျော်ခဲ့တယ်ရေးချောင်းနေလိုက်ပြီဆိုရင်ပျော်ခဲ့တယ်ကိုယ့်ရဲ့အရွယ်လေးနဲ့ကိုယ့်အရွယ်နဲ့ကိုပျော်ပျော်ပါပါနေခဲ့တယ်လှလှပါပါနေခဲ့တယ်နှကျင်ပါကျင်နဲ့အရွယ်နောက်တကနံပါတ်3ကဝဏ္ဏတတကဝဏ္ဏတတကဆိုတာက အသက်20ကနေပြီးတော့30အရွယ်အသက်20ကအေးအဲ့ဒီ30အရွယ်ရောက်တဲ့ခါကျတော့အသားအရေးအဆဆအရာရာပြည့်ဖြိုးပြီးတော့လူဘဝမှာတော့အလှပဆုံးအရွယ်ပဲအသက်20ကနေပြီးတော့အသက်30အရွယ်ဟာအလှပဆုံးအရွယ်ပဲအရေးအစင်းတွေဟာအလုံးတင့်နေတဲ့အရွယ်ပဲအမျိုးသားဆိုရင်လည်းအမျိုးသား အမျိုးသမီးဆိုရင်လည်းအမျိုးသမီးအဲ့ဒီ20ကနေပြီးတော့30အရွယ်တွင်းဟာအဲ့ဒီခဏပဆုံးအတင့်တယ်ဆုံးအရွယ်တဲ့ဝဏ္ဏတတကပါတတကလည်းကဲဆိုလိုက်ပါဝဏ္ဏပပတတကလှစွာရင်စွာထုံးနေတယ်ဝဏ္ဏပပ တတကံလှစွာရင်စွာထုံးငယ်တယ်အဲ့ဒီနှစ်20ကနေနှစ်30အတွင်းကိုယ့်အကူပြန်စဉ်းစား အပြင်ထွက်မယ်ဆိုရင်တောင်မှပြေးပြီးမှန်ပြီးကြည့်ပြီးတော့မှတခါလဲထွက်တာအပြင်ထွက်တော့မယ်ဆိုရင်တောင်မှတခါလဲသပင်လေးကိုဟိုလိုနဲ့လည်းဒီလိုနဲ့လည်းလက်ပန်းလေးကဆက်လိုက်ဟိုလိုကြည့်လိုက်ဒီလိုကြည့်လိုက်ပြီးဘုန်းကြီးမေတော်ကြီးအိမ်မှာခါအပြိုကြီးတန်းလာဘုန်းကြီးမေတော်ကြီးကဟိုပြောရင်အခုခေတ်လိုဒီဆံပင်ပါသံဃာကိုဖလှပြင်းနေဆိုင်ပြီးပါလေရှိတာမှမဟုတ်ပဲဟုတ်ဖြစ်တယ်ဘုန်းကြီးမေတော်ကြီးကအဲ့ဒီဆံပင်လေးပါလေကိုဆက်လက်ပါပါပြင်းတတ်စေတယ် အဲ့လိုလက်လက်ပါပါပြင်တတ်စင်တတ်ထုံးတတ်ရှင်းမှုတွေနဲ့ထုံးတတ်တယ်ခင်မွေတွေနဲ့စံချိန်ကလေးတွေဘယ်လိုလုပ်ရမလဲဘယ်လိုထားရမလဲအဲစံမင်းလေးကိုဘယ်လိုလုပ်ပြီးဘယ်လိုစီးရမလဲဆိုတာကိုအဲ့ဒီမှာလုပ်ပေးတာအဲ့တော့ဒီမှာဘုန်းကြီးတို့ဒီမှာရွာမှာမင်္ဂလာပွဲလူပွဲစသည်ရှိပြီဆိုရင်ဘုန်းကြီးမေတော်ကြီးဒီမှာခိုင်မေတော်ကြီးဒီမှာပြူလေးတွေတန်းတာဒါပညာရှင်ညာထုံညာပြုကြတယ်ဆိုတာလှကျင်လာလားမလှကျင်လာလား ဆန့်ကျင်တဲ့အရွယ်အဲ့ဒီမှာ20ကနေပြီးတော့30နောက်တစ်ခါနံပါတ်4ဗလသတ္တကအသက်30ကနေပြီးတော့40အရွယ်ဘုန်းကြီးတို့ယောဂီများတော့ကိုယ့်ရဲ့ဘဝကိုအခုပြန်ပြီးတော့ကိုယ့်ဟာကိုပြန်ပြီးတော့သုံးသပ်နိုင်အောင်ဘုန်းကြီးသုံးသပ်ကြနေတာနော်ဒါမိမိရဲ့ဘဝဖြစ်စဉ်ကိုခုဘုန်းကြီးပြောနေတာကိုယ်ဘဝဖြစ်စဉ်လေးတွေပြောပြီးကိုယ်အသက်ရွယ်ရောက်တဲ့အခါအဲ့ဒီငယ်ဘဝကြီးပြန်ရနိုင်အောင်မလား လုံးဝဘယ်တုံးနဲ့မှမရနိုင်တော့ဘယ်လိုလုပ်လို့မှမရနိုင်တော့လေဘဝဒါကြောင့်မို့အခုဒီမှာဟောလေဗနတတကအသက်30ကနေပြီးတော့40အရွယ်အဲ့ဒီကမှာကိုအားညာအားအကောင်းဆုံးအပြည့်စုံဆုံးအရွယ်တဲ့ဗနတတကကိုအားညာအားအင်မတန်မှကောင်းတဲ့အရွယ်ဒါကြောင့်ဗနတတကထကြွလာအာဘာအင်ပါယုံနေတယ်တဲ့အဲ့ဒါလေးဆိုမယ် ပလပြတကံထာကြွလံအာဘာအင်မာယုံငယ်တယ်ပလပြတကံထာကြွလံအာဘာအင်မာယုံငယ်တယ် သက်30ကနေ40အရွယ်ဆိုတာဘုန်းကြီးတို့ယောဂီများစိတ်ဓာတ်တွေဆုမြင့်တဲ့အရွယ်လားတက်ကြွတယ်အမှန်တန်တက်ကြွတယ်အရွယ်စီးပွားရှာနေပြီဆိုရင်စီးပွားရေးကိုတခါထိတ်တန့်ရအောင်ကြိုးစားမယ်ဆိုရင်တက်တက်ကြွကြွနဲ့အာရောအင်းရောတုံးပြီးတော့ရှာတယ်ဒီမိမိရဲ့ဒီမှာပညာရေးဆိုရင်လည်းဘုန်းကြီးတို့ယောဂီများယာရုဂုံတင်ရဖို့အတွက်နေမအားညမအားမကြိုးစားဘူးလားတက်ကြွနေတာ အဲဒီလိုကိုတက်ကြွလာကိုယ့်ရဲ့နေရာဌာနကိုယ့်ရဲ့ဒီမှာယာတုကုန်တင်ဟာကိုယ့်ရွယ်နဲ့ကိုယ်ဘယ်လိုယာတုဘယ်လိုကုန်ပြီးရအောင်ငါဘယ်လိုကြိုးစားမလဲအဲဒီလိုကိုတက်တွေ့ကြွကြတဲ့အခါလေးကြိုးစားပြီးတော့အာအင်ကြီးဉာဏ်လေးသုံးပြီးတော့ကြိုးစားခဲ့တယ်ဒါဘုန်းကြီးတို့ယောဂီများအသက်30ကနေပြီးတော့40အရွယ်အထိရွယ်ပဲဘုန်းကြီးတို့ဆိုရင်လည်းဒီမှာဘုန်းကြီးရှင်မောသာသနာရေးတာရောက်လာတာဟာ30နဲ့ငါ36 အဲ့ဒီရွေရောက်လာအဲ့ဒီရွေရောက်လာတဲ့အချိန်မှာဘုန်းကြီးရဲ့ဒီရိတ်တာမိမိရောက်နေတဲ့အချိန်မှာဒီရိတ်တာတွတ်တက်ရမယ်တိုးကိုတိုးတက်ရကြိုးစားမယ်အဲ့ဒီမှာကိုရောစိတ်ရောနစ်မြုပ်ပြီးတော့အဲ့ဒီမှာကိုအားအစွမ်းရှိသလားမနေမနာကြိုးစားခဲ့လို့ဒီကနေ့ဒီအချိန်ကြီးလုံးနဲ့ရွှေမင်းအောင်ဆိုတာတွေ့ရမြင်ရအဲ့ဒီအချိန်လုံးကလားဘုန်းကြီးကရောက်လာစိတ်သက်တည်ကြကောင်းမှုချုံတိတ်နေလေဆိုရင်ဒီအချိန်ကြီးမျိုးရောက်မလား အေးအဲ့ဒီလိုပဲအဲ့ဒီအရွယ်တုန်းကဘုန်းကြီးတက်တက်ကြွကြွလုပ်ခဲ့တာအခုအသက်60ကျော်ရှိမတတ်နိုင်တော့ဘူးဝိုင်းပြီးကူးကြအောင်ဘုန်းကြီးဒီတိုင်းပြည့်စံနဲ့ဘုန်းကြီးကလည်းကဲကြအောင်မတတ်နိုင်တော့ဘူးလို့ဘယ်လိုမှစိတ်ချက်ပဲရှိတော့တယ်လူကခန္ဓာကမလိုက်တော့အဲ့လိုဖြစ်လာဟိုတုန်းကတော့ခါရင်နေမအားများမအားဘုန်းကြီးဆွဲကောင်းကောင်းနဲ့အတိကျိုးစားပြီးတော့သာသနာအတွက်ကိုယ်စုကိုယ်ဆောင်ရနေတဲ့အချိန်မှာအောင်မြင်ရမယ်တိုးတက်မှုရှိရမယ်ဆိုပြီးတော့အဲ့မှာတက်တက်ကြွကြွကြိုးစားလာခဲ့တာ အဲ့ဒီ၍ခင်နောက်တကနံပါတ်9ပညာတတကအသက်40ကနေပြီးတော့90ရွယ်အဲ့ဒီအသက်40က90အရွယ်ကြတော့အတွေးအခေါ်တွေအမျောအမြင်တွေအယူအဆတွေသိခွန်ပါပြီတည်ငြိမ်သွားပြီစိတ်ကိုတည်ငြိမ်သွားပြီစိတ်တွေလည်းတည်ငြိမ်သွားပြီအတွေးအခေါ်တွေကလည်းရင့်ကျက်သွားပြီအလုတ်အတန်တွေဆိုတာလည်းပဲကျွမ်းကျင်သွားပြီအကုန်လုံး အဲ့လိုကျွမ်းကျင်ပြီးတော့တည်ငြိမ်သွားတဲ့အရွယ်ဖြစ်တဲ့အတွက်အဲ့ဒီအချိန်မှာကိုကြိုးစားကြိုးစားသလားခရီးမရောက်ဘူးလားဘုန်းကြီးတို့ဒီမှာလောကမှာလည်းကြည့်စီးပွားရှာတဲ့အချိန်ကြီးအဲ့ဒီအရွယ်ဟာစီးပွားရှာသိကောင်းတာဉာဏ်နဲ့အင်တန်ကောင်းအတွေးခေါ်ရင်းနဲ့အင်တန်ကောင်းကိုတွေးပြီးတော့ဆောင်ရွက်တာတွေဆောင်ရွက်သမျှတွေဟာအလွယ်မှမရှိကြီးပဲအဲ့ဒီလိုဒီအသက်40ကနေပြီးတော့50အရွယ်ဟာ တကယ်အတွေးခေါ်အမျောအမြင်အယူအဆအမြဲတမ်းမှန်ကန်တဲ့အရွယ်ဒီရွယ်မျိုးဟာဘာကိုပဲဆောင်ရွက်ဆောင်ရွက်အမှန်နည်းပြီးတော့အမှန်မများဘူးလားအမှန်များတဲ့အတွက်ကြာရှုံးမှုနဲ့အောင်မြင်မှုပြာများမလားဒီပို့ပြီးတော့အောင်မြင်မှုတွေများကဲဆိုလိုက်ညာနာတတကံအရာရာ ဉာဏ်ပညာဖြင့်သုံးခဲ့လေဉာဏဇတကံအရာရာဉာဏ်ပညာဖြင့်သုံးခဲ့လေ ညာဏဓတ္တကဆိုတဲ့သက်40ကနေ50အရွယ်မှာစစရာရာဉာဏ်ပညာတွေအလွန်ကောင်းတဲ့အရွယ်အလွန်ထက်မြက်တဲ့အရွယ်အတွေ့အကြုံအရအလွန်ရင့်ကျက်တဲ့အရွယ်ဖြစ်တဲ့အတွက်အဲ့ဒီအရွယ်မှာဘာပဲဆောင်ရွက်ဆောင်ရွက်စီပွားရေးဆောင်ရွက်လူမှုရေးဆောင်ရွက်သာသနာရေးဘာသာရေးဆောင်ရွက်အောင်မြင်မလားမအောင်မြင်ဘူးလားဒီအောင်မြင်တဲ့အတွေ့အကြုံတွေရောအကုန်လုံးရင့်ကျက်နေတယ် သူ့ရဲ့စိတ်ဓာတ်တွေကရောလူသလားရင်းကျက်လားအင်မတန်ကိုရင်းကျက်နေတယ်နောက်တစ်ခါနံပါတ်6ဟာနိတပကပတ္တကအသင်္ကန်းသင်္ကန်းနေပြီးတော့60ဒီကျွေကုဘုန်းကြီးအရွယ်ပေါ့အဲဒီအသင်္ကန်းသင်္ကန်းနေပြီးတော့60အရွယ်ဆိုတော့ကိုအားညာဟာတွေဖြစ်နေလာသလားညှော်နေသွားတာ ကိုအားရည်လျော့သွားတယ်ဉာဏ်အားရည်လျော့သွားတယ်တဖြည်းဖြည်းတဖြည်းဖြည်းတနည်းတခြားထက်မြက်မလာဘဲနဲ့တနည်းတခြားဆုပ်ယုပ်ဆုပ်ယုပ်ပြီးတော့လာတဲ့အရွယ်တဲ့အဲ့ဒါကိုအာနိတတကဘုန်းကြီးတို့ဒီမှာအသက်60အရွယ်ရောက်လာတဲ့ခက္ကလာကြတော့အင်တန်ကိုဉာဏ်အားရည်ဆုပ်ယုပ်မှတ်ဉာဏ်ရည်အင်တန်နဲ့ကိုအားရည်ကလည်းပဲအင်တန်ကိုလဲပါတယ် ဘုရုံးကလို့နည်းနည်းလေးမှပင်မမခံနိုင်တော့နည်းနည်းလေးပင်မမှုလေးရှိတာပြီဆိုရင်ထဲမှာဒိန်ဒိန်ဒိန်ဒိန်ဒိန်ဒိန်ဖြစ်လာတယ်တခါတရံမှာကိုယ့်ရဲ့နေရာကိုနားမဲ့နေရာလေးအသာလေးပွားပြီးတော့အဲ့ရလေးပေါ်မှာအသာလေးစောင့်ပြီးလဲပြီးနားနေရတခါတရံမှာရင်ဘတ်တွေရာခါလေးခွန်လုံးအားကြီးလို့အသာလေးဖောက်နေရဒီအဲ့လိုပင်မမှုတွေကိုမခံနိုင်တော့အားရတိုးတက်နေတာလားဆွယုတ်နေတာ ကုအားညာအားတွေအကုန်လုံးဆုပ်ယူလာတဲ့အရွယ်တဲ့ဒါလား90ကနေပြီးတော့ပြည့်ရွယ်ကိစ္စလာဟာနိတတကနာပြင်းစာမတိမတာရှုံးတော်၏ဟာနိတတကနာပြင်းစာ မတိမသာရှုံးတော့ေဒီဒီအသက်60ရွယ်ရောက်လာတဲ့အခါကျမျက်စိတွေကလည်းပဲမဖြစ်လာမွဲလာမုန်းလာ နားတွေကလည်းပဲပါဖြစ်လာလေးလာအဲ့လိုမျက်စိနာနှာခေါင်းလျှက်ရစားရတာတွေလည်းပဲအရသာတွေ့သေးရလားမတွေ့တော့ဘူးတစ်ခါတည်းမှခန္ဓာကိုယ်ပြည့်စုံအောင်လားစားနေရတယ်ဘာရတာမှမရှိတာတွေလည်းအများကြီးအေးအဲ့ဒီလိုပဲမိမိရဲ့ခန္ဓာကိုယ်ကြီးကလည်းပဲအာအင်တွေကပါဖြစ်သွားပြီလေတခါနဲ့ဆုပ်ယုပ်ပြီးတော့သွားတာအဲ့ဒီလိုဆုပ်ယုပ်ပြီးတော့သွားတဲ့ရှုံးတဲ့အရွယ်ရောက်ပါတယ်နောက်နံပါတ်9က ပပန္ဒတတ္တကရွေတဲ့ပပရတတ္တကရွေပပသဘာဆိုတာကပေါ်ကဘာလက်ချိုင်အောက်ကဘာကိုပွားရေးချာရကပပရတတ္တကရွေပပရဆိုတဲ့တရားကတောင်ဝမ်းလို့ဒီနေရာတောင်ဝမ်းလို့ဒီနေရာတောင်ဝမ်းဆိုတာကနေတဲ့နေရာနေ မြင့်တဲ့နေရာမြင့်၆တွေရှိတဲ့နေရာ၆ကြောက်ကြီးဖြစ်တဲ့နေရာကြောက်ကြီးညီညွတ်လားမညီညွတ်ဘူးလားဘာမှမညီရဘူးဒါကြောင့်မို့တောင်ဝမ်းလို့ဟောထားတဲ့တွေ့အသက်60ကနေ80အရွယ်ရောက်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့အသားအရေးတွေဟာဟိုနေရာကခွက်ဒီနေရာကခွက်နှစ်ထင်းနေခွက်ပယင်းနေနှစ်ထင်းပယင်းနေကြပယင်းတွေတော့ဘာတွေကအောက်ကိုတွဲကြ ကုန်လုံးဘာမှကြည့်မကောင်းဘူးအကုန်လုံးဘာမှကိုကြည့်မကောင်းတော့အဲဒါကြည့်ကောင်းရင်အဲ့တော့ကိုယ့်အကူတာအသားတွေလှီးပြီးတော့ပြင်းနေဆိုင်သွားပြီတော့ေးသွားပြင်လို့ပြင်လို့အားကြည့်လို့လည်းပဲတော်နေကြအဲ့ဒါရဲ့တူဆင်းလာခုပြီးတော့ကြောက်ပြာကြီးဖြစ်သွားအောင်မယ်။မြတ်မာသတိနဲ့သားကြ။ပြင်းနေပြင်းနေဆိုတာအသားတွေလှိလှိပြင်လာလည်းကောင်းတာမှမဟုတ်ပဲ။ဟောရှင်ဓမ္မမဟုတ်တာဘယ်လိုမှမကောင်းနိုင် အဲဒီတော့ဒီမှာအသားရည်ကမငြင်ညာတော့အကုန်လုံးခြိုင်ဝမ်းနေလို့ပဲတချို့ဆိုရင်လက်ချင်းတွေခွက်လက်ချင်းပရင်တွေခွက်တချို့ဆိုရင်လည်းပါးတွေကတစ်ခါတစ်ချောင်းကြီးကြာချစ်လို့ကိုမကောင်းတော့ချက်ကျိုင်းနေကျင်းနေ၆ဒီကဘာအဲ့ဒီလိုပေါ့အဲ့ဒီတောင်းဝမ်းလိုပဲအခုဒီမှာအသက်60ကနေ90ရွယ်သူဆရာတော်ဒေါမနာသူ60လေးရောက်ပြီ90အတွင်းဘယ်လိုလာမလဲဆိုတာ masala ရှိရောအဲဒါတခါကြိုင်နေကျင်းနေခွက်နေလာတော့မှာဖောင်းတဲ့နေရာကဖောင်းခွက်တဲ့နေရာကခွက်လာတော့မှာဒါကြောင့်မို့အဲဒီမှာအသက်80 60ကနေ80အရွယ်ဟာချိန်မှန်းလို့ပဲတောင်းတောင်းကြိုင်ဝမ်းနေတောင်းဝမ်းလို့ပဲသူ့ရဲ့ခန္ဓာကိုယ်အရေးအသားတွေဟာအကုန်လုံးမြင်တဲ့နေရာမြင်နေတဲ့နေရာနေချိန်ခွက်ကြတဲ့နေရာကြ အဲ့လိုဖြစ်ပြီးတော့နေလိုက်တယ်တဲ့ကဲဆိုလိုက်ပပရမကံ၍လာသွားရာလာရာလုံးတော့ဟဲ့ပပရမကံ၍လာသွားရာလာရာလုံးတော့ဟဲ့ 60ရက်နေ့90ရောက်ပြီဆိုရင်မိမိရဲ့ခန္ဓာကိုယ်ကအစိုးဆုံးကတို့ရဲ့တောင်ထိုင်ဝမ်းလိုဖြစ်ပြီးတော့ခါးတွေလည်းပဲတိုင်းလာတာ။ပွားရလာရမှလည်းပဲအားတွေနည်းနေတဲ့အတွက်တုံချီတုံချီနှုံချီနှုံနဲ့ဖြစ်ပြီးတော့မနေတာဘူးလား။အခုဘုန်းကြီးတို့အဲ့ဒါကြီးကြည့်ခြင်းဘုန်းကြီးတို့မျိုးသမီးဖွဲ့ရဘုန်းကြီးဖွဲ့ဝင်မျိုးသမီးကြီးကြည့်ရတော့ ဟိုနှုတ်ချင်းနှုတ်ချင်းနဲ့ဖြစ်နေပြီတယောက်ကိုတယောက်ထားတော့မယ်ဆိုဟိုလူလက်ဆွဲလိုက်ရဟိုလူကန်လိုက်ရဖြစ်နေပြီကိုယ်ကပြန်ပြီးတော့တန်ဝေကယူဖို့ပြန်ပြီးတော့နောက်ကအရွယ်လေးတွေပြန်ကြည့်ကိုနောက်ကဖြစ်ခဲ့တဲ့အရွယ်လေးတွေဩငါဒီအရွယ်ဒီအရွယ်လုံးကဒီလိုဖြစ်ခဲ့တယ်ဒီလိုနေခဲ့အခုဒီလိုမရတော့ပါလားတန်ဝေကယူရဘူးလားအမလေးမယူကြဘူးလားတန်ဝေရတယ်ဒါ အမလေးတဝေကကျမစုပါခံနေတယ်မတွဲနဲ့မတွဲနဲ့ရရရရဆိုတာပုံများနေအဲဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီအသက်60ကနေ80ရောက်လာပြီဆိုရင်အအင်းနေနေပြီးတော့အကုန်လုံးသွားရလာရချိနဲ့လုံးချိပြီးတော့ဖြစ်ပြီးတော့မလာဘူးလားပြန်နောက်တစ်ခါနံပါတ်6ကဝင်ကတတကပတတက 80ကနေပြီးတော့အသက်80အရွယ်အဲဒီ80ကနေပြီးအသက်80ဆိုတော့ခါးတွေပါလေဘယ်လိုဖြစ်လာခါးတွေကင်ပြီးတော့ခါးတွေကုန်းလာအဲဒီခါးတွေကုန်းလာလားဆိုတော့လက်တွေခြေတွေပါလေမခွင့်ဘူးလားလက်တွေလည်းခွင်းကုန်တယ်တချို့ပုဂ္ဂိုလ်ခြေထောက်တွေရောပါဖြစ်လာခြေထောက်တွေလည်းခွင်းကုန်တယ်လက်တွေကခွင်ခြေတွေခွင်းုံနေမဟုတ်ဘူးလက်ချောင်းလေးတွေကလည်းဘယ်လိုဖြစ်လဲ အာကိုယ်ကောင်းလာတယ်ကိုတို့ကဆောင်းရောက်ဖြူဖြူလေးကနေပြီးတော့ခုကြတော့ဘာလို့ပဲလက်တွေကသူကသူကိုယ်ကောင်းလာအဲ့ဒါအသက်80ကနေ80ရွယ်တဲ့တဖြည်းဖြည်းအရွယ်ဆင်းလေအရွယ်တွေဟာလူပြိုလာတာလားရင့်ပေါ်လာတံငေကယူပါဘွေလိုလုံးမြန်တာဘဝဖြစ်နေတယ်နှစ်တရာအတွင်းမှာဒီလိုဖြစ်သွားမယ်ဒီရွယ်ဒီရွယ်ရောက်ရင်ဘယ်လိုဖြစ်ကြတော့လဲ အမလေးဒီရွယ်ရောက်ခင်ကတော့ကိုယ့်ပုဂ္ဂိုလ်ဟုတ်လာပြီပေါ့လေအေးအဲ့ဒီရွယ်ရောက်လာပြီဆိုရင်ကတော့ရှေ့ကပုဂ္ဂိုလ်ကကြိုကြည့်ထားကြတော့ရှေ့ကပုဂ္ဂိုလ်ကကြိုကြည့်ထားကြခုနကလည်းဒီလိုဖြစ်ပါပဲကြိုပြီးကြည့်ထားကြတော့ကဲဆိုကြည့်လိုက်ဝင်ကဒတကကိုယ်၍လာခါပါတင်ပါကုန်းတော်ရဲ့ ဝေကတတကံဝေဝိလာခါဘာတင်ပါကုန်းတော်ရဲ့ ကိုယ်ဘုန်းကြီးတို့ယောဂီများခါလေးလည်းပဲဘာမှရှိတော့ဘူးအတတင်မာလေးလည်းသားမရှိတော့ဘူးပေါင်းလေးလည်းသားမရှိဘူးလက်တွေလည်းသားမရှိတော့ဘူးအကုန်လုံးယူရင်းကုန်ဘာမှကိုအဆင်မပြေတော့ဘုန်းကြီးတို့ယောဂီများဒါသက်ရှိစေနောက်တစ်ခါနံပါတ်9မောမူဟတသကမောမူဟတသကရွယ်80ကနေပြီးတော့90ရွယ်အဲဒီ90ရွယ်ကျတော့ကိုယ့်ဟာကိုယ်ဣဒ္ဓလားမဣဒ္ဓလားမသိဘူးကိုယ့်ဟာကိုယ်စပြီးလားမသိလားမသိဘူး တော်ရစားပြီးကျွေးပြီးငါကထွင်းပါပြီ။ဟာကျွေးကြပါ။အဲ့လိုဖြစ်လာတာတတိတွေကောင်းတာလားမကောင်းတာလား။တတိတွေမကောင်းတာကိုယ့်ဟာကိုယ်စားပြီးလို့ဒီမှလည်းမသိမစားရင်လည်းမစားဒီမှမသိတော့အယောင်ယောင်အမှန်မှန်အမေ့ကြီးများအဲ့လိုအတွေးဝေးကြီးများပြီးတော့လာတခါတည်းရမှာဘုန်းကြီးတို့ယောဂီများသာသမီများပြုစုနေတဲ့ဈာရဲရတောင်တခါတည်းရမှာ တငယ်ပြန်တယ်ဆိုပြီးတော့လေအဲ့ဒီလိုပြန်လာတယ်ရောမရှိဘူးလားဒီဒါအသက်80ကနေပြီးတော့90အရွယ်အတွင်းမှာဖြစ်တတ်ပါလေဒီကိစ္စလားမောမူဟာမံတန္တကံယောဂဆိုကလုံးတော်ရဲ့မောမူဟာမံ တတကပြောကဆိုကလုံးတော်ရေအဲတော့မိတိမေယောဆိုတော့အကုန်လုံးဟာဘလုံးပထွေးကြီးတယ် ဘာမှသူဟာရှင်းရှင်းလင်းလင်းသိတာမရှိတော့ဘူးကုန်နောက်တစ်ခါနံပါတ်30သယနာတတကအသက်60ကနေပြီးတော့တရားအရွယ်အဲ့ဒီရွယ်ကြတော့မသွားနိုင် မလန်းနိုင်အေးရဘုံမှာပဲဘယ်ဆောင်ညာဆောင်တပြောင်းပြန်ပြန်နဲ့ချမ်းမိုင်းကလေးလျောင်ပြီးတော့မထနိုင်တော့ရဲ့အရွယ် တကယ်လို့ထားနိုင်ထိုင်နိုင်အောင်ခဏခဏလေးနိုင်ပြီးရင်မကြောက်ပြန်ပြီးသိနေရတဲ့အရွယ်အဲ့ဒီအရွယ်ကတယနာတတက90ကနေပြီးတော့တရားကိုရယောဂီများအဲ့ဒီအရွယ်ရောက်ပြီဆိုရင်လူဟာအိယာပေါ်မှာပဲတုံလုံးကြီးအိယာပေါ်မှာပဲတုံလုံးကြီးဘယ်ချိန်မေးလိုက်မိတဲ့တုံလုံးကြီးအိယာပေါ်မှာမင်းနေကောင်းလားပြီးနေလို့ကောင်းလားစားကြတယ် ဒါပဲဘာမှလည်းမသိတော့ဘူးစာပြီးမှလည်းမသိမှလည်းမသိကျွေးပြီးလည်းမသိမှလည်းမသိတော့အဲ့လိုအရွယ်ဟာဒါတယနာဓာတကံလေကေဆိုလိုက်တယနာမှာဓာတကံမထနိုင်ရှာဘုံတော်တယ်တယနာမှာဓာတကံ မထနိုင်ရှာဘုံတော်လေအဲ့ဒီ90တရားအရွယ်ကတော့မထနိုင်တော့စားစရာရှိရင်လည်းပဲသာသမီများကလေးလိုပြန်ပြီးတော့မပြုတ်ရဘူးလား အဲဒီလိုကလေးလိုပြုစုရတဲ့စားခြင်း၊ကြွေပေးရတဲ့အောက်ခြင်း၊တိုက်ပေးရတဲ့အချိန်နဲ့အချိန်သားသမီးတွေကကလေးလေးပြုစုတယ်လို့ပဲပြန်ပြီးပြုစုရတယ်။ဟိုကတော့စားခြင်းလည်းမသိတော့ဘူး၊တောက်ခြင်းလည်းမသိတော့ဘူး၊ဘာမှလည်းမသိတော့ဘူး။အဲဒီတော့မထနိုင်တော့ပဲနဲ့အေးရဝပါတော့ဘုံလည်းနေနေရတယ်၊ဘုံမှုလည်းနေရတဲ့အရွယ်။ဒါကြောင့်မို့တယနာမှာတသကမထနိုင်ကြဘုံတော်တယ်ဒီပြစုလိုက်။နုယုံရင်ယုံအစင်ဆုံး ချုပ်ပြောက်ပြည့်ပြုံးဆုံးတော်၏နုယုံရည်ယုံအစင်ချုပ်အစင်ဆုံးချုပ်ပြောက်ပြည့်ပြုံးဆုံးတော်၏နုယုံရည်ယုံအစင်ဆုံး ချုပ်ပြောင်းပြည့်ပြုံးဆုံးတော်၏လူတွေယုတ်တွေကရင်ရင်းနဲ့ယုတ်တွေကလည်းပဲနောက်တစ်ပြေးပြေးဆုံးဟုတ်တယ်မလားအချိန်နဲ့အချိန်နဲ့ကိုကြည့်တစ်ပြေးပြေးဆုံး စုပြီးတော့နောက်ဆုံးကြတော့ချုပ်ပြောင်းပြည့်ပြုံးပြီးတော့ဆုံးသွားတယ်ရှိသေးရဲ့လားမရှိတော့ဘူးကဲဆိုလိုက်ယုံနာနှစ်ပြာငါခန္ဓာဖြစ်ကပြက်ကဆုံးတော့ရဲ့ယုံနာနှစ်ပြာငါခန္ဓာ ဖြစ်ခါပြစ်ခါဆုံးတော်၏ကဲတဖြည်းဖြည်းဘုန်းကြီးတို့ယောဂီများကဆုယုဆုယုသားပြီးဆိုတော့နောက်ဆုံးပြီးဖို့ပဲရှိတော့တယ်ဟုတ်တယ်မဟုတ်လား ချုပ်ပြောင်းပြီးတော့ဆုံးမှုပဲရှိတော့တယ်ဆိုတော့အချိန်မရွေမသိနိုင်ဘူးလားထိုင်နေရင်မသိနိုင်ဘူးလားရက်နေရင်မသိနိုင်ဘူးလားတွားနေရင်ရောမသိနိုင်ဘူးလားအေးမိမိတို့စားတောက်နေရင်ရောမသိနိုင်ဘူးလားအလုံးလုံးနေရင်ရောအခုလိုတရားဟောတရားနာနေရင်ရောချိန်မရွေပဲပြည့်စုံလိုက်အချိန်မရွေ သေနီပေမနေရောက်မည်သာရောက်တော့မှနော်လာတော့မှနော်လေလေကြည့်တော့ဘယ်ဘက်ကလာမလဲသေနေကြီးဘယ်ဘက်ကလာမလဲကြည့်တော့အချိန်မရွေးဒါကြောင့်အချိန်မရွေးသေနီပေမနေရောက်မည်သာ သက်မမြဲအသေးမြဲမလွယ်တရိပ်ပြုပါအသက်မမြဲအသေးမြဲမလွယ်တရိပ်ပြုပါ ငါဤဒီဝိတ္တတတိအတုဝမမြင်ငါတဲ့ဟာမမြင်ဘူးလေမင်းငါဤမရဏသိခြင်းတိသူဝမြဲလာပါပြီသိခြင်းတရားကတော့ဘာဖြစ်လဲမြဲတယ်ဆိုလိုက်သိခြင်းမဟုတ်တရားဟုတ်အထူးသတိပြုပါသိခြင်းမဟုတ်တရားဟုတ် အထူးသတိပြုပါဒီဒီမရောက်သမကြောက်ခင်တရားဝင်ဒီပင်တို့ သမပြောက်ခင်တရားဝင်ဤပင်လိုရင် ရွယ်ဆယ်ပါးကိုသိချာနာကြားပြီးတော့မိမိရဲ့ဘဝဖြစ်စဉ်လေးကိုပြန်ပြီးတော့သုံးသပ်ခြင်းချင်းဟုတ်တယ်မလားသုံးသပ်ခြင်းချင်းသံဝေကဉာဏ်ကြီးဝင်ပြီးတော့တည်ပြီးမရောက်ဘူးစက်မပြောက်ဘူးတရားဝင်ဖို့ကတော့ဖြင့်မိမိအတွက်လူရင်အလုပ်ကြီးမဟုတ်ပြီဘူးလားညာတကယ်လို့မိမိရဲ့အသက်အရွယ်တွေကိုခုမိမိရဲ့ဘဝဖြစ်စဉ်ကိုပြန်ဆင်ခြင်စဉ်းစားပြီးတော့မိမိငယ်ဘဝကြီးပြန်ပြီးတော့တောင်းတနေလို့ရပါဘူးမလား ဘယ်နည်းနဲ့မှမရနိုင်တော့ဘူးဒါကြောင့်မနှက်ဖန်ရောက်တော့မယ်ဆိုတိုင်းဆိုတိုင်းဘုန်းကြီးတို့ယောဂီများသိဖို့နိဗ္ဗာန်ပေါ်လာလို့နှလုံးသွင်းဆင်ခြင်ပြီးတော့ဒီတရားအလုပ်တွေကိုမြန်မြန်ကြီးဝင်ရောက်အားထုတ်ဖို့မလိုဘူးလားဗျာဒီဒီတရားကထာလေးဆိုပြီးတော့ဒီနေ့တရားသိနေမယ်နော်သင်္ကမန္တာဝယောဝုဒ္ဓစိကံမရဏတန္တိကံ ဇီဝိတုံနာကတိရတ္တာဘင်္ဂောနတိသူဝဘင်္ဂောနတာသူဝေသူဝေဘောတောဗုဒ္ဓဝါယိကမဤ၌ပါရမီစုဆောင်ဝေယောဂီကရောစဉ်အပေါင်းတို့တေမတာနေဟောင်းကုန်ပြောင်းနှစ်သိသူရောက်ခဲ့ကြကုန်ပြီဝယောဝုဒံရွယ်ကြီးရင်ဘေနီနှင့်ညတင့်တဲ့ရှုဆိုနောက်ထလို့မပြိုနိုင်ကြကုန်ပြီ ချိန်နာချိန်တိုင်းယိုယွင်းတရွေ့၍ကိုမင်းညာကုန်သည်ဖြစ်၍မရဏသန္တိကာကြီးသူငယ်သူပြမဟုပဲမရဏသန္တိကာကြီးသူငယ်သူပြမဟုပဲသေဝခရီးတို့တဇရတဇမိခဲ့ကြကုန်ပြီအနာဂတိစီဝီတော်အနာဂတနောက်ကာလဝေ ဒီမှာသေသိရှိရမျောတွေးတို့အရေးစီကသတ္တတွေးစဉ်တွေးတွင်ရှိရခြင်းတဲ့မမြဲအကြောင်းတို့တော်လာလေသည်သူဝေသူဝေနဗံခေါ်လိနောက်တနေ့သို့ရွေ့၍သက်ပိုင်းရောက်တိုင်းပင်လျင်ပင်ငောနတာပြည့်ရန်ပန်ဒီတို့ခရီးသို့တာမနိုင်ပြီးမနိုင်တာစီလိုမရနိုင်ပဲ အမြဲတမ်းရည်ရန်လျက်ရှိကြကုန်ပြီတကား